သာသနာကောစာတိကရသာသနာနှစ်2569ခုနှစ်ကောစာတိကရ1385ခုနှစ်တော်တလင်းလာပြည့်ကျော်17ရက်ခရစ်တိကရ2023အောက်တိုဘာလ10ရက်၄ရက်မြောက်နေ့တရားစခန်းမှာယေနာမြတ်၃ပါးနှင့်တကွာ တစ္ဆာရှိပြီးဆရာတော်ဘုရားကြီးဤတိလဂုံတမာတိဂုံပညာဂုံတို့ကိုအာရုံပြု၍ရိုသေစွာဖြင့်ရှ िख ုကြောကြပါကုန်သော။ဩကာ ကြိုးစားမရပွားများအားထုတ်ပြီးနိုင်ကြသည်ဖြစ်စေအဟံဗန္တိဣတရဏိနတဟဣတရဏိနတဟအဝိင်္ဂသမနာကတံနမေကသမနာကံဥပောတထသီလံဥပောတထသီလံဓမ္မယာသ စိယဝေဒာနိသေဘာဝရံသမာရိယာမိမမြဲတာလဲမကျင့်ပဲအမြဲရှောင်ခြင်းမည်မူသာဝါရဝေဒာနိသေခာဝရံသမာရိယာမိလေညာရေးလွဲမပြောပဲအမြဲရှောင်ခြင်းမည်ဒုရာမိရယမစ္စပါဏဌာနဝေဒာနိသေခာဝရံသမာရိယာမိ တေလျက်လည်းမတောက်ဖဲအမြဲရှောင်ခြင်းဤဝိကာလဘောဇနာဝေရမဏိသိက္ခာရံသမာရိယာမိနေမောတိတ်လဲနာဇာလဲမစာပဲရှောင်ခြင်းဤမေနိသာဂီတာဝါရိတာဝိတုကဒတနာမာလာကန္နာဝိလေပနာဒါရဏမန္တနာဝိပုတနာဌာနာဝေရမဏိသိက္ခာရ ဝတ်သဖြင့်အမှားအပြင်းလည်းမပြူပဲစိတ်ဆွဲရှောင်ခြင်းဤဥစ္စာတေနမဟာတေနဝေရဏိသိမာဝရံသမာရိယာမိဤနဲ့ရာလည်းမနေပဲစိတ်ဆွဲရှောင်ခြင်းဤဝိတာတဟကတိနစေတတတ္တပါဏ ဣဒံမေပုညံဣဒံမေပုညံအာတဝက္ခယံအာတဝက္ခယံဝဟံဟောတုဝဟံဟောတုဣဒံမေသီလံဣဒံမေသီလံနိဗ္ဗာနတနိဗ္ဗာနတသယောသယောဟောတုဣန္တိတရဏေနသဟနဝိင္ကသမနာကတဥပောတထတိလံသာတုကကအပမဒိနသမ္ပါတိအာမဘန္တိဝါစီ မျက်စိအမြင်မျက်စိအမြင်ကောင်းသူလေမမြင်ကံတမ 2023ခုနှစ်အောက်တိုဘာလ10ရက်နေ့မနေ့7နာရီချိန်တွင်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယားမှာရှိတဲ့ကုသလကံရိပ်သာတွင်တရားအားထုတ်နေကြတဲ့ပုဂ္ဂိုလ်များအတွေ့ဘဝနာဆိုတာဆိုတဲ့တရားလေးပေါ့နော်ဒါကတော့လုတ်ပြီးတရားပါပဲ။ဘာလုတ်ပြီးတရားကိုကောင်းစင်တတ်ရအောင် ဝနာပွားတယ်ဆိုတဲ့ကောင်းစဉ်ကိုပြီးပြီးတော့ဘဝနာဆိုတဲ့အထဲမှာမှသမထဘဝနာရဲ့ဝိပဿနာဘဝနာရဲ့နှမျိုးရှိကြောင်းသိဖို့လိုလားလို့ပါဒါကြောင့်ဘဝနာဆိုတာဆိုတဲ့တရားလေးကိုဟောကြားနေတာဘဝနာဆိုတဲ့တရားသည်တရားပိုင်ရှင်ကမြတ်စွာဘုရား ရှင်ဖြစ်တော်မူသည့်အတွက်ကြောင့်တရားမဟုတ်သေးပြီတရားမနာရင်ပြီတရားပိုင်ရှင်ဖြစ်တော်မူသောသုလောကထုထာရှင်တော်မြတ်ဘုရားတို့လက်ဥချင်းမူပါရှင်ကိုကြပါနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာ ခုပေါ့ပွားမပွားများအားထုတ်နေတာဒီသမထဘဝနာပဲပွားပွားဝိပဿနာကိုပဲပွားပွားဘဝနာဆိုတာဘာကိုအဓိကကံရတယ်လေကမ္မထမ်းအာယုကိုအဓိကကံပြီးတော့လုပ်လုပ်ပါတယ်အဲ့တော့ဘဝနာဆိုတာကြိမ်ဖန်များဆိုတာပွားများခြင်းကို တစ်ချိန်တစ်ခါလောက်လုပ်လို့လည်းမရဘူးတစ်ရက်လောက်ကလေးလုပ်လို့လည်းမရဘူးဆယ်ရက်လောက်လေးလုပ်လို့လည်းမရဘူးပြတ်တောင်းပြတ်တောင်းလုပ်လို့လည်းမရဘူးစိတ်ကူးပေါက်မှထားလို့လို့လည်းမရဘူးသူကကြိမ်ဖန်များစွာထပ်ခါတလဲလဲလောက်ရတာဆောင်ရွက်ရတာကိုဘာလို့ခေါ်လဲဘာဝနာလို့ လောဘဒေါသမာမာနနဲ့အိတ်တာမစ္စေနေပါစေ၍ကြီးမြတ်ကြီးမားမြင့်မြတ်ဖြစ်စေတတ်မှတ်လေဘဝနာလေဘဝနာပွားပွားစိတ်နေစိတ်ထားတရားပွားလျက်ကြီးမားမြင့်မြတ်ဖြစ်စေတတ်မှတ်လေဘဝနာလို့ဆိုတဲ့အတိုင်းမိမိစိတ်ကကြီးမြတ်လာရမယ်ကြီးမားလာရမယ်ကြီးမြတ်လာရမယ်ဆိုကြီးမားလာတာဘာလို့ကြီးမားလာရ စိတ်ကြီးစိတ်ထားဘက်ကကြီးမားလာရမယ်ကြီးမြတ်လာရမယ်သီလဘက်ကကြီးမားလာရမယ်ကြီးမြတ်လာရမယ်ဘောနာဆိုတာဒေါမဒေါသမမာနနဲ့အိတ်တာမစ္စတိနေပါစေ၍ဘေဘဝနာပွားပွားလောဘလည်းမဖြစ်ရဘူးနေရမယ်ဒေါသလည်းနေရမယ်မောဟလည်းနေရမယ်လောဘဒေါသမာမာနနဲ့ အိတ်တာမျက်စိနေပါစေ၍စိတ်နေစိတ်ထားတရားပွားလျက်ဆိုတတ္တာကိုအဓိကယူတာပေါ့ဒီနေရာမှာအများကြီးစားထိုးပြီးပြောလို့ရတယ်မေတ္တာပွားလျက်ကရုဏာပွားလျက်ငယ်စသည်ဖြစ်ပေါ့နော်စိတ်နေစိတ်ထားတရားပွားလျက်ကြီးမားမြင့်မြတ်ဖြစ်စေတဲ့မတ်လီဘဝနာကြီးမားသောစိတ်နေစိတ်ထားဆို စိတ်ထားသဘောထားကြီးမြတ်တဲ့ပုဂ္ဂိုလ်ဘလို့ပုဂ္ဂိုလ်မျိုးဖြစ်လာတယ်ဘဝနာပွားပြီးတဲ့အခါကျလို့ရှိရင်သမထဘဝနာပွားပြီးရင်ဘလို့ဖြစ်တယ်ဝိပဿနာဘဝနာပွားပြီးရင်ဘလို့ဖြစ်တယ်သမထဘဝနာကိုဘလို့ပွားရမှာတော့ဝိပဿနာဘလို့ပွားရမှာတော့ဒီလိုလေးတွေလေယောဂီများဖြစ်ပြီးအားလျော်စွာ ကိုကပွားများနေတာအာထုတ်နေတာဖြစ်တဲ့အတွက်ပွားများခြင်းဤရွယ်ချက်ကိုအာထုတ်ခြင်းဤရွယ်ချက်ကိုအာထုတ်ပုံအာထုတ်နည်းနဲ့တကွာကြကြနနာတေချာသိဖို့လိုလားမလိုဘူးလားဟုတ်ပါတော့ပြည့်ပြည့်စုံစုံသိထားမှာတဲ့တရားအာထုတ်တဲ့အခါကျတော့ပြည့်ပြည့်စုံစုံသိထားလေလေတရားအာထုတ်တဲ့အခါမှာရှင်းရှင်းလင်းလင်းပြတ်ပြတ်သားသား သဘောပေါက်ပြီးတော့အားထုတ်လာနိုင်တဲ့အတွက်ကြောင့်ရည်ရွယ်ချက်အတိုင်းဖြစ်နိုင်ပါလေမိမိရည်ရွယ်တဲ့အတိုင်းမိမိရည်မှန်းတဲ့အတိုင်းခရီးရောက်အောင်အားထုတ်နိုင်တယ်အဲ့ဒါပြည့်ပြည့်စုံစုံကိုလုပ်တဲ့အလုပ်ပေါ်မှာနားလေသဘောပေါက်ခြင်းကိုမှတည်ပြီးတော့မှပွားများတဲ့အခါအလွယ်တကူသဘောပေါက်တာအလွယ်တကူနားလေလာတာ အလွယ်တကူသဘောပေါက်တယ်နားလည်တယ်ဆိုဉာဏ်ဖြစ်ဖို့ရန်လည်းပဲအများကြီးအထောက်အကူဖြစ်ပါတယ်နော်ဘောနာဆိုတာဘာလဲလေလောဘဒေါသမာမာနာနိအိတ်တာမစ္စည်းနေပါစီရစိတ်နေစိတ်ထားတရားပွားရဲ့ကြီးမားမြင့်မြတ်ဖြစ်စေတတ်မတ်လေးဘဝနာ တတ္တတရားအခြေခံလို့ကောင်းသောတရားများအားလုံးပေါ့တတ္တသတိဝရိယသမာဓိပညာလို့ဘုန်းကြီးတို့ရဲ့ဝိပဿနာနယ်ပယ်မှာသုံးတဲ့စကားလုံးတွေအားလုံးတိုးတက်ပြန့်ပွားကြီးမားလာရမယ်ဒီဘက်ကတိုးတက်ပြန့်ပွားကြီးမားလာတာနဲ့အများစိတ်ကိုအနောက်ရှက်ပေးတတ်သော စိတ်ကိုပူလောင်စေတတ်သောနော်ကမ္မထံဘဝနာကိုနောက်ဆက်တတ်သောနိဝရဏတရားများအာလုံးနောက်ဆုတ်သွားပြီနိဝရဏတရားဆိုတာကမ္မထံကိုအာနေစေတဲ့တရားနဲ့ပေါ့နော်ကမ္မထံကိုအာနေစေတဲ့တရားတွေအကုန်လုံးနောက်ဆုတ်သွားပြီးတော့ကမ္မထံမှာအာကောင်းလာနိုင်တယ်ကမ္မထံမှာဘာဖြစ်လာနိုင်လဲအာကောင်းလာနိုင်တယ်အဲ့တော့ ဘဝနာမှာလည်းနှမျိုးရှိတယ်သမထဘဝနာနဲ့ဝိပဿနာဘဝနာသမထဖြစ်အောင်ပွားများအားထုတ်နေသလားဝိပဿနာဖြစ်အောင်ပွားနေသလားဆိုတာလေပြည့်ပြည့်စုံစုံသိဖို့လိုလားမလို့ဆိုတော့သမထဘဝနာဆိုတာဘယ်ပေါ်မှာမိလဲဆိုတော့သမထကမ္မထံပေါ်မှာနော် သမထကမ္မထံပေါ်မှာအာယုပြုပြီးတော့အမိပြုပြီးတော့သမထဘဝနာဖြစ်ရတယ်ဝိပဿနာကမ္မထံအာယုပေါ်မှာမူတည်ပြီးတော့ဝိပဿနာဖြစ်ရတယ်သမထကြည်ပဲတီးချာအာထုတ်မယ်ဆိုလို့ရှိရင်ခုနကပြောတဲ့လောဘဒေါသမာမာနနဲ့အိတ်တပစ္စည်းနေပါစီ၍ စိတ်နေစိတ်ထားတရားပွားလေကြီးမားမြင့်မြတ်ဖြစ်စေတတ်မှတ်လေဘဝနာဆိုတဲ့အလင်္ကာစာဘက်ကတော့ကျေးဇူးတော်ရှင်မဟာကန္တာယုံဆရာတော်ဘုရားရဲ့ရေးသားထားတဲ့စာဘက်ကလေးဖြစ်ပါတယ်။ဒါဆရာတော်ကြီးရဲ့ရေးသားချက်ကိုကြည့်တဲ့အခါမှာဝိပဿနာဘဝနာကိုအဓိကရေးထားတယ်လို့ဒီလိုယူဆတာနော်။သမထဘဝနာက လောဘဒေါသမောဟမမာနတွေကိုငြိမ်သက်အောင်လုပ်တာကိုဘာလို့ခေါ်လဲသမထလို့ခေါ်တယ်သမထသည်လောဘဒေါသမောဟမမာနတွေကိုမဖယ်ရှားနိုင်ဘူးအာနေအောင်ပြုနိုင်တယ်လို့တော့ပြောကောင်းပြောနိုင်တာပေါ့နော်အာနေအောင်ပြုနိုင်တယ်ဆိုတာငြိမ်သွားရင်အာနေသွားတာပဲဟုတ်တယ် ငြိမ်သက်သွားအောင်တောင်းကျမ်းနေတဲ့မိမိစိတ်မှာအမြဲတမ်းလှုပ်ရှားပြီးတော့တောင်းကျမ်းနေတဲ့စိတ်ကိုပူလောင်စေတတ်တဲ့လောဘတွေဒေါသတွေမောဟတွေအစရှိတဲ့ကိလေသာတရားဆိုးတွေဟာသမထဤအစွမ်းကြောင့်ငြိမ်သွားတယ်သမထဤအစွမ်းကြောင့်ငြိမ်သွားတယ်မလှုပ်ရှား နောက်ကြည့်နေတဲ့ရေဟာလှူရှားနေလို့ရှိရင်သူကရေအောက်မှာဘာရှိလဲဆိုတာအမှန်တိုင်းမြင်လို့မရဘူးဟုတ်ကဲ့ပါလားရေကန်ကလိုင်းနေထားပြီးတော့နောက်ကြည့်နေလေဆိုရင်ဘာပါလို့ပါမှန်းကိုမသိဘူးပေါ့နော်အမိုက်တဲ့ကြီးရှိလားဆိုတာလည်းမသိဘူးအမုံမွားတွေရှိလားဆိုတာလည်း မမြင်နိုင်ဘူးမကြည့်နိုင်ဘူးလက်ခံမှုများလေလေဘာမှမသိလေပဲဘုန်းကြီးတို့ဘဝမှာနေထိုင်တဲ့စနစ်ကလည်းလက်ခါနေတယ်အမြဲတမ်းစိတ်တွေရောက်ရက်ခတ်နေတယ်လက်ခါနေတယ်ဒေါသကြောင့်စိတ်တွေလှရှားနေတယ်မောဟကြောင့်စိတ်တွေလှရှားနေတယ်စိတ်တွေကအမြဲတမ်းပူလောင်နေတယ်အဲ့ဒါဟာလိုင်းထားနေတာ ਨੇ တူ ဒါကြောင့်မို့အဲ့ဒီစိတ်တွေနဲ့အလုပ်လုပ်နေမယ်စိတ်တွေနဲ့ဘဝနာပွားနေမယ်ဆိုရင်ဘဝနာကိုပြည့်ပြည့်စုံစုံနားလည်ဖို့ခက်ခဲလာတယ်။သိနိုင်မြင်နိုင်စွမ်းအားလေးကျဆင်းလာတယ်။သမထဘဝနာကတော့လုတ်ခတ်နေတဲ့ရေပြင်ကြီးကိုလုတ်ခတ်နေတဲ့ရေလိုင်းတွေထနေတဲ့ရေကို ငြိမ်သက်သွားအောင်လုပ်နိုင်တဲ့စွမ်းအားရှိတယ်။ရေပြင်လှုပ်ခတ်နေတဲ့ရေပြင်နဲ့ငြိမ်သက်နေတဲ့ရေပြင်ကဘယ်ဟာကပို့ပြီးတော့မှဘုန်းကြီးတို့အထေးကရှိတဲ့အရှိတရားတွေမြင်နိုင်စွမ်းတယ်ဆိုတာဘာကြောင့်မြင်တာလဲ။ငြိမ်လို့မြင်တာ။ဘာကြောင့်မြင်တာလဲ။ငြိမ်မှမြင်တာ။သူကငြိမ်ဖို့တာမရှိဘူး လောဘတွေလွတ်ခတ်နေတယ်ဆိုလို့ရှိရင်မိမိတရားအားထုတ်တဲ့ချိန်မှာလောဘတွေလိုင်းထနေတာရှိတယ်။ဘာလို့လောဘတွေလိုင်းထနေတော့ဆိုတော့သမထမအာမကောင်းသေးဘူးဆိုရင်အဲ့ဒီလောဘလိုင်းထနေတာတွေကြောင့်ဘာမှမမြင်နိုင်ဘူး။နော်ရှုတာမှတ်တာမှာငါဆိုတဲ့ တက္ကရာဒိဋ္ဌိအတ္တဒိဋ္ဌိကဥဆောင်ပြီးတော့ဒီဘဝနာကို သွားနေမယ်ဆိုရင်ငါဆိုတဲ့တက္ကရာဒိဋ္ဌိအတ္တဒိဋ္ဌိရဲ့ဥဆောင်မှုအောက်မှာသွားနေရတဲ့အတွက်ကြောင့်လောဘကြောင့်စိတ်ကရောက်ရက်ခတ်နေတယ်။ဘာဖြစ်လို့လဲ။ကမ္မထံဘဝနာမှာအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိဥဆောင်လာတာနဲ့ ယောဘကဥဆောင်လာတာနဲ့တူလာတယ်ဖြစ်အောင်လုပ်မယ်ရအောင်လုပ်မယ်ဒီစိတ်ကဘုရုကိုဥဆောင်လာတာလောဘကိုဥဆောင်လာတယ်ဖြစ်ချင်တာတွေများနေတာပေါ့နော်ဖြစ်ချင်တာတွေကိုယ်အလိုကြဖြစ်ချင်တယ်ဆိုတဲ့အထဲမှာမှတဘာဝတရားတွေကိုသိကျင်စိတ်ထက်အာထုတ်လိုစိတ်ထက်ရကျင်စိတ်ကများနေ နော်အာထုတ်တာကဘာမှအာမထုတ်ရသေးဘူးလူကျင်တဲ့စိတ်တရားများနေတယ်ဆိုရင်ဘယ်သူဥဆောင်လဲလို့ပြောရမယ်နော်လောဘဥဆောင်နေတာပဲလောဘဥဆောင်နေတဲ့အပြင်ကိုကိုလိုချင်တဲ့ပုံစံအတိုင်းဖြစ်အောင်စိတ်ကလည်းဖန်တီးယူနေတယ်ဆိုရင်ဘယ်လိုဥဆောင်နေတာလဲလောဘဥဆောင်နေပြီ အဲ့တော့ကိုလူချင်းနဲ့ပုံစံဖြစ်အောင်ဆိုတော့ကိုအလူကြဖြစ်အောင်လုပ်နေတာလည်းမတူတာမတူတာမိမိအလူကြဖြစ်အောင်ဘဝနာကမ္မထံကိုလုပ်ခြင်းသည်ပါတယ်လေလောဘဥဆောင်နေခြင်းဖြစ်တယ်မိမိအလိုကြမဖြစ်ဘူးဆိုရင်ဒီကမ္မထံအာယုအပေါ်မှာစိတ်ကမတည်နိုင်တော့ဘူးလို့ဆိုရင်ဘာကဥဆောင်သွားလဲဒေါသဥဆောင်ပြန် အဲ့တော့စိတ်မှာလိုင်းထနေတယ်မတည်ငြိမ်ဘူးရောက်ရက်ခတ်နေတယ်မတည်ငြိမ်ဘူးခန္ဓာနာစပလန်ဒုရခံဒုံနိဝါရယစိတ်ကတုံ့လုပ်နေတယ်တုံ့လုပ်နေတယ်စိတ်ကအမြဲတမ်းတုံ့လုပ်နေတယ်လျက်ပေါ်လျော်လျေဆို လောဘဖြစ်လာလဲလေပေါ်လို့လီလာပဲကမ္မထံအာယုပေါ်ဒေါသဖြစ်လာရင်လည်းပဲဘာဖြစ်တော့ပြည့်ပေါ်လေလီတယ်ဆိုတာသိတယ်ပေါ့လားမတည်ငြိမ်တဲ့သဘောပေါ်လို့ပေါ်လို့ဖြစ်နေတဲ့သဘောအဲ့ဒီစိတ်ကအဲ့ဒီတိုင်းပဲဖြစ်နေအဲ့ဒါလေးကိုကမ္မထံအာယုအဖြစ်ယူပြီးတော့ငြိမ်သက်အောင်လုပ်ပါမယ်နော်ကမ္မထံအာယုနဲ့ငြိမ်သက်အောင် ဒီမိမိစိတ်မှာမိမိရဲ့တဏ္ဍာမှာလှရှားနေတဲ့ဒီစိတ်ရဲ့အခြေအနေတွေကိုငြိမ်သက်သွားအောင်ဘုန်းကြီးတို့ကသမထဘဝနာပွားခြင်းဖြင့်ငြိမ်သက်အောင်လုပ်ရမယ်။အပွားမှာတော့ကိလေသာတွေတရားဆိုးတွေကိုအရင်ဆုံးငြိမ်သွားအောင်လုပ်တာကို သမထကမ္မထံကတာဝန်ယူတယ်။အာနေသွားအောင်လုပ်တာကိုလေသမထကမ္မထံကတာဝန်ယူတယ်။သူကလှူရှာပြီးတော့အာကြီးလာတာကိုရက်တန့်သွားပြီးတော့ငြိမ်သွားအောင်လုပ်တယ်ဆိုတာလည်းပဲအာနေအောင်လုပ်တာနဲ့တူလားမတူဘူး။တူပါလား။သူအာကြီးလေးလေးလက်ခတ်လေးလေးအာကြီးလေးလေးလှူရှာလေးလေးဖြစ်တာကို တော့အဲ့ဒီလှူရှာမှုအားကြီးလာအောင်လှူရှာနေတဲ့ဒီကိလေသာတရားဆိုးတွေကိုအားနေပြီးတော့ငြိမ်သွားအောင်တတ်နိုင်တာကတော့သမထကမ္မထံကတတ်နိုင်ပါလေနော်သမထကမ္မထံတတ်နိုင်တယ်ဝိပဿနာကမ္မထံကကြတော့အဲ့ဒီလိုငြိမ်သက်နေတဲ့အနေထားလေးတွေမဟုတ် ဘလတ်ပဲလောက်ခံလောက်ခံရေကကြည်နေတယ်ဥမာဖန်ကွက်ထဲမှာရေလေးထည့်လိုက်လို့ဆိုတာနော်ရေကဟိုဘုန်းကြီးတို့အမိုက်တရိုက်နောက်ကြည့်နေတဲ့ရေလေးကိုဖန်ကွက်ထဲထည့်လိုက်ဖန်ကွက်ကိုဒီလိုလောက်တိုင်းလောက်တိုင်းဒီအနေကြီးထမလာဘူးလားလောက်တိုင်းလောက်တိုင်းအနေကထသူ့ကိုထိန်းထားနိုင်တဲ့စွမ်းရည်မရှိတဲ့တနည်းကြရင်သူကဘာဖြစ်လဲပြန်ထလာဦးမှာဒါကြောင့်မို့သမထကမ္မထန်သည် ကိလေသာတွေကိုငြိမ်အောင်လုပ်နိုင်ငြိမ်အောင်လုပ်နိုင်ငြိမ်အောင်ပဲလုပ်နိုင်တဲ့အတွက်လုခလိုက်တာနဲ့တပြိုင်တည်းထင်ပြန်ပြန်ပြီးတော့ဖြစ်လာလောဘကထိန်းထားနိုင်တဲ့အခိုက်အတန့်လေးလောက်ပဲသူကငြိမ်ပါမထိန်းထားနိုင်ဘူးဆိုပြန်လုခတ်လာပြန်ထအနည်းအချိန်မရွေးမထနိုင် လူကလုံလို့ဖြစ်ဖြစ်တနည်းနည်းနဲ့ဖြစ်ဖြစ်တစ်ခုခုနဲ့ထိတွေ့လို့ပဲဖြစ်ဖြစ်အမြဲပြန်ပြီးတော့လှုပ်ရှားလာနိုင်တယ်လှုပ်ခတ်လာနိုင်တယ်အနေတွေပြန်ထလာနိုင်တယ်တမာတိကောင်းလုံးတော့ဟုတ်တယ်တမာတိမရှိတော့တဲ့အချိန်ကပြန်ပြီးတော့လောဘတွေဝင်လာတာပဲဒေါသတွေဝင်လာတာပဲဒါကြောင့်မို့ယောဂီအများစုပါတရားအားထုတ်တဲ့အခါမှာဝိပဿနာဖြစ်တာနည်းတယ် တမာတိလောက်နေပဲပြီးသွားကြတယ်သို့တော်လည်းပဲတချို့ကတမာတိလေးတာမဖြစ်ဘူးတမာတိလေးတာမဖြစ်တာလည်းရှိတာပေါ့နော်အများစုကဝိပဿနာမဖြစ်ကြဘူးတမာတိလောက်ပဲဖြစ်ပြီးပြန်သွားကြတာများသည့်အတွက်ကြောင့်အိမ်ရောက်တော်လည်းပဲရိတ်တာတော့ကတော့လောဘဒေါသတွေငြိမ်သက်နေတာကိုနော်ကိုထိတွေ့ရတဲ့ပတ်ဝန်းကျင်ကလည်းပဲ ယောဂီအချင်းချင်းဆိုတဲ့အတွက်လောဘဒေါသတွေငြိမ်းနေတာစိတ်ကအီးချမ်းနေတာအရင်တော့အိတ်ကမောအိတ်လို့မရတဲ့လူတွေကရိတ်သားကြောင့်ကမောအိတ်လို့ရလာတာရှိတယ်အာတချို့ကကောင်းကောင်းစားလို့မကောင်းတဲ့လူရိတ်သားရောက်တော့စားကောင်းလာတယ်စသဖြင့်ပေါ့နော်ငြိမ်းနေတဲ့အခါကျတော့စိတ်ကလေးကအေးချမ်းတာပေါ့ပတ်ဝန်းကျင်ကလည်းအေးချမ်းတာ အိမ်ပြန်ရောက်သွားတာနဲ့တပြိုင်နက်ဒါလေးအလုံးကုန်သွားတာကုန်သွားပြီးတဲ့အခါကျတော့လောဘဒေါသမောဟတွေကငြိမ်နေရကနေပေါက်ကွဲလာတယ်ဖြစ်ပြီးတော့တချို့ဟာလေပို့ပြီးတော့လောဘတွေကြီးလာတယ်ပို့ပြီးတော့ဒေါသတွေဖြစ်လာတယ်နော်တရားသာအားထုတ်တာလောဘဒေါသတွေလည်းမလျော့ပါလားဆွဲလန်းမှုတွေကလည်းမလျော့ပါလားညှိတွယ်မှုတွေကလည်း မရော့ပါလားဘာမှရော့မသွားဘူးအဲ့ဒါဘာဖြစ်လို့လဲငြိမ်နေရကနေပြန်ပြီးတော့လှုပ်ရှားသွားတာဒီမှာတော့သမထကငြိမ်အောင်လောဘဒေါသညှိတွေ့မှုနော်ဘဝကိုညှိတွေ့တာရှိတယ်ကိုယ့်ကိုယ်ကိုညှိတွေ့တာရှိတယ်တွေ့တာတာရှိတယ်ခန္ဓာကိုယ်ရဲ့အပြင်ဘက်ကပစ္စည်းဥစ္စာတွေကိုတွေ့တာတာရှိတယ် နော်ခန္ဓာကိုယ်ရဲ့အပြင်ဘက်မှာရှိနေတဲ့ပုဂ္ဂိုလ်တွေတ attva တွေခွေးလေးတွေကြံလေးတွေမှာစ၍မိမိရဲ့သားသမီးမြေပြည့်ယောက်ျားမိန်းမအစရှိသဖြင့်အလုံးကိုတွေ့တာတဲ့စိတ်တွေဟာတမထကမ္မထန်ရှိနေတော့ကတော့ငြိမ်သက်နေပြီမယ်လို့ပတ်ဝန်းကျင်မှာအဲ့ဓာတွေကအမြဲတမ်းရှိနေတဲ့အတွက်ကြောင့် အဲ့ဒီတွေ့တာမှုအားလုံးမိမိကိုယ်ကိုတွေ့တာလားမိမိကန္နာကိုအပြင်ဘက်ကအရာတွေတွေ့တာလားအားလုံးဘယ်ဟာမှမလျော့တရားဆိုတာတွေ့တာမှုကိုပါဠိလိုပြောရင်လောဘပါပဲဟုတ်တယ်မလားတွေ့တာတယ်ဆိုတာကိုယ်စိတ်ကြည်နှံ့မှုရတယ်ထင်လို့တွေ့နေတာတွေ့နေတာမှန်သမျှညှိနေတာ တဏှာနဲ့ညှိတယ်လို့ခေါ်တာပေါ့တဏှာနဲ့ညှိတယ်လောဘနဲ့ညှိတယ်ဘလို့ပြောပြောသူ့ရဲ့တရကိုကောက်လိုက်လို့ရှိရင်အာလုံးတဏှာရာဂပါညာညှိတွေ့ခြင်းတွေ့တာခြင်းတတ်မဲ့ခြင်းအကုန်လုံးကလောဘနဲ့မှပဲကျုံနေတယ်လေနော်တရကိုကောက်လိုက်ပါပဲကောက်ရလောဘတရကိုကောက်တယ်ဆိုတာ အဲ့ဒီသဘောတရားတစ်ခုရဲ့အရင်းအမြစ်ကိုရှုတာတရားကိုကောက်တယ်လို့ဘုန်းကြီးတို့စာသင်သားလောကရဲ့အသုံးပေါ့နော်တရားကိုကောက်လိုက်တော့ဗာရရောပါရဟုတ်တယ်မဟုတ်လားအဲ့ဒီဥစ္စာတွေကငြိမ့်နေတဲ့စိတ်ကနေပြီးတော့မှလွတ်ထွက်သွားတဲ့အခါပူဆိုးတတ်တယ်ပေါ့နော်ဒါကြောင့်ဒီမှာတမာတိလောက်ဖြစ်တယ်ဆိုရင်စိတ်ကအေးချမ်းတာ စိတ်ကအေးချမ်းနေနေလို့ကောင်းနေကြည်လင်နေမေတ္တာတွေထားနိုင်နေယရဏသုံးပါးအပေါ်မှာလည်းပဲစိတ်တွေကပို့ပြီးတော့မှကြည်ကျူတရားတွေဖြစ်ရတယ်အဲ့လိုတွေဖြစ်လာတာသူကခါတိုင်းထက်ဘုရားကိုပူပြီးကြည်ညိုတယ်တရားကိုပူပြီးကြည်ညိုတယ်တဏှာတွေပူပြီးတော့ကြည်ညိုလာတယ်လူတွေကိုလည်းကုသိုလ်တွေပေးခြင်းနဲ့ကောင်းတဲ့ကောင်းမြတ်တဲ့စိတ်တွေဖြစ်နေတာသူကလေ ယောဂီအတရားအားထုတ်ရင်အားထုတ်ရင်လည်းကောင်းမြတ်တဲ့စိတ်ကလေးတွေဖြည်းပြီးတော့နေ။တင်ရောက်သွားတဲ့အခါကျတော့အဲ့ဒီစိတ်ကပုံပြန်ပြောက်သွားတယ်ဆိုတာ။ကိုတရားအားထုတ်တာကဘာလောက်ဘလောက်နဲ့ပဲဟိုလမ်းဆုံးနေတော့လဲ။တမာတိလောက်ကလေးနဲ့လမ်းဆုံးနေတာ။အဲ့တော့မှအဲ့ဒီတမာတိမျိုးကလည်းပဲအပ္ပနာတမာတိအဆင့်လောက်ကိုအားပြုပြီးရောက်သွားတဲ့တမာတိမျိုးမဟုတ်ဘူး။နော်။ တကယ်ကိုအနုဇာသမာဓိလို့ခေါ်တယ်ဥပဇာယသမာဓိလောက်ကလေးဖြစ်တာအဲဥပဇာယသမာဓိဒါမှပဲလွယ်တဲ့ကိစ္စတော့မဟုတ်အဲ့တော့သမာဓိလောက်ဖြစ်တယ်ဆိုရင်အဲ့ဒီသမထသမာဓိဖြစ်အောင်အထုတ်ခြင်းဆိုတာဘယ်ပေါ်မှာဘယ်အာယုကိုအမိပြုပါလဲပညာအာယုပေါ် မှီပြီးအားထုတ်ရတယ်သမထကမ္မထံဖြစ်ကိုရအတွက်ဒါပညာအာယုံပေါ်မှာမှီပြီးတော့မှပညာအာယုံမြဲနေကိုရှုတုံသမထမည်ပညာအာယုံမြဲနေကိုရှုတုံသမထမည်ပညာအာယုံကိုမြဲနေအောင်ဘုန်းကြီးကအားထုတ်ပါတယ်။မပထဝီကတိုင်းဝင်းဆိုပါတော့ ကတိုင်းပထဝီကတိုင်းဝင်းကိုသမထအာယုံယူပြီးတော့အာထုတ်ပြီဆိုရင်နေရမှာပဲဖြစ်ဖြစ်ပေါ့ပိတ်ကားကြီးပေါ်မှာပဲဖြစ်ဖြစ်ပေါ့မြေကိုတုပ်ပြီးတော့မျက်စိနဲ့မမိတ်မတုံကြည့်ရတယ်ကြည့်ရကနေပြီးတော့မျက်စိမိတ်လည်းပဲအဲ့ဒါကမဖြောက်တော့ဘလို့နေနေအဲ့ဒီပထဝီကတိုင်းဝင်းကြီးကမဖြောက်တော့ ပထဝီကတိုင်းဝင်းကြီးမပြောင်းတော့ဘူးမျက်စိမိတ်လည်းမြင်ရတယ်ဘယ်နာဘာလို့လို့အဲ့ဒါကြီးမြင်ရတယ်မြင်ရကနေပြီးတော့အဲ့ဒီပထဝီကတိုင်းဝင်းမြဲနေတော့စိတ်ကဘေးမှမပြေးတော့ဘူးမပြန့်တော့ဘူးဒီပထဝီကတိုင်းဝင်းပေါ်မှာပဲစိတ်ရဲ့အည်သွေးရတဖြည်းဖြည်းဟိုကြာရောက်လာပေါ့နော်ကြာရောက်ပြီးတော့မပြေးတော့ဘူးမပြန့်တော့ဘူးသွားလဲဒီစိတ်စားလဲဒီစိတ်အဲ့လိုတည်လာတော့လောဘစီကိုမသွားတော့ဘူးဒေါသစီလည်းမသွားတော့ငြိမ့်နေတာ အဲ့ဒီပထဝီကတိုင်းဝဲမှာစိတ်မထားနိုင်တဲ့တနေ့ကြလို့ရှိရင်တစ်ခါတည်းပြန်ပြီးတော့မှလောဘဒေါသတွေကဖြစ်တော့တာပဲပထဝီကတိုင်းဝဲကိုတမာတိနဲ့ထိန်းထားရတယ်လေပထဝီကတိုင်းဝဲကိုထိန်းထားနိုင်တယ်လေတမာတိအားလေကောင်းတယ်လေနော်ကတိုင်းပညာအာယုလို့ခေါ်တာပေါ့ပညာအာယုကိုမြဲနေအောင်ထိန်းရတယ်ဘလောက်မြဲအောင်ထိန်းရတယ်လဲဆိုအဲ့ဒီအာယုကလုံးဝမပြောက်တော့ မပြောက်တော့အောင်ထိန်းထားတယ်အဲ့လိုထိန်းထားရကနေဒီပညာအာယုံကမြဲသွားပြီးခိုင်သွားပြီးစိတ်ထဲမှာမပြောက်တော့ဘူးဆိုမြဲလေခိုင်လေလေတမာရိယအာကောင်းလေလေမြဲလေလေခိုင်လေလေတမာရိယအာကောင်းလေလေအဲ့ဒီကနေပြီးတော့မှဝိတေဝိစာရပိတိဒုက္ခဧကဂရာဆိုတဲ့စိတ်ရဲ့အည်သွေး၅မျိုးပေါ့နော်ဇိုင်းအင်္ဂါ၅ပါးအဲ့ဒါနဲ့အလုံးလုံးတက်လာတယ်အဆင့်တန်းတွေတဖြည်းဖြည်းတက်လာ အဲဒီဇိုင်းအင်္ဂါ၅ပါးနဲ့စိတ်ကိုလေ့ကျင့်တာလေးတွေကိုနောက်မှပြပြအဲတော့အဆင့်တန်းတွေကတဖြည်းဖြည်းမြင့်တက်လာတယ်ငြိမ်သက်မှုအဆင့်တန်းတွေတဖြည်းဖြည်းမြင့်တက်လာတော့ဇန်တမာတိအဆင့်ကိုရောက်သွားတယ်နော်ပထမတော့ရူပဇန်နောက်တော့အရူပဇန်ရူပဇန်ဆိုတာပညာရုပ်တွေပေါ်မှာခြေခံပြီးတော့အားထုတ်တယ် အရူပဆန်ဆိုတာကတော့ဒါအာယုန်တွေကိုအဖြည်းဖြည်းအဆင့်မြင့်လိုက်တဲ့အခါမှာအရူပဆန်နေထားရောက်သွားတာပါပဲ။ခွာခွာပြီးတော့တစ်ခုပြီးတစ်ခုခွာခွာပြီးတော့တက်သွားတာနော်။အဲ့ဒါတွေကတော့နောက်တော့ပြောတာ။အဲ့တော့တမာဓိဟာ တဖြည်းဖြည်းအားထုတ်ရင်အားထုတ်ရင်လည်းအဆင့်တန်းကြီးဘလောက်ပင်မြင့်လာတာတစ်ချိန်ကြာတော့ဘာပြန်ဖြစ်နိုင်သေးလဲဘာပြန်ဖြစ်နိုင်သေးလဲဘုန်းကြီးတို့ကြားဘူးတယ်မဟုတ်လားအာမြမပြီမှာတဝင်းဝင်းဟုတ်တယ်မလားဝတ်ဝတ်စကြဲမှာတရှုပ်ရှုပ်ဆိုတာလေ သမထဤအစွမ်းဖြင့်ဇမဘုံမှာရောက်လာတယ်အဲ့ဒါနော်ရူပဘုံအရူပဘုံရူပဗြဟ္မာကြီးတွေအရူပဗြဟ္မာကြီးတွေတော့ဖြစ်နေတာဘယ်လောက်အစွမ်းထက်လဲဆိုအဲ့ဒီဗြဟ္မာကြီးတွေကလည်းပဲအရန်အသက်ရှည်တဲ့ခါကျတော့ကဘာဥစ္စာမှာဖြစ်တဲ့လူတွေဟာဗြဟ္မာကြီးကနေဖြစ်လာတဲ့လူတွေလို့ဒီလိုဆိုပါတယ်ကျမ်းဂန်ပါလေ မြမာတွေဘလောက်တက်ရှိတော့ဆိုတော့ကဘာတွေတစ်ခုပြီးတစ်ခုပြတ်သွားတာတော့သူကတက်တန်းမကုန်ဖြစ်ဘုန်းကြီးတို့ရင်ရင်ကောင်တို့ရှင်တို့ကြည်လိုက်လို့ရှင်ခုနှစ်ရက်လောက်တက်ရှိတယ်ထင်တယ်ခဏလေးနဲ့ဒီလိုဘဝပြီးသွားတယ်လူဘဝကြတော့လေပဲနတ်တည်းရဲ့တက်တန်းနဲ့ကြည့်ရင်လည်းခဏလေးပဲဇတ်တော်တစ်ခုထဲမှာရှိတယ်လေနတ်သမီးက နည်းနည်းကိုဥယျာဉ်မှာပျော်ပါးရာကနေပါဖြစ်သွားတယ်ဖြုတ်ဆိုသုတိစိတ်ကြသွားတယ်ကြသွားပြီးတော့လူပြည်ရောက်တော့သူကဘယ်ဘဝလာလဲဆိုတော့သိတယ်သူနတ်ပြည်လာတာဆိုတော့သူဇာတိတရဉာဏ်လေးရနတ်ပြည်လာတယ်အင်းဘဝဟောင်းကိုအောင်းပြီးပဲဟိုတတိယတဲ့ဉာဏ်လေးပါလာတော့အော်ငါဘယ်ရလာလဲဆိုနတ်ပြည်လာတာပဲနတ်သားနေနဲ့ပျော်ပါးနေတာသူသိတယ် ပြီးတော့အဲ့ဒီနတ်သားတွေနဲ့ပျော်ပါနေတာကိုသူသဘောကျတယ်အဲ့ဒီကိုပဲပြန်ရောက်ခြင်းနဲ့ကံကြတော့ကုသိုလ်ကောင်းမှုတွေလုပ်တင်မာလင်းယူသားမွေးအသက်အရွယ်ကြီးလို့တည်သွားတဲ့ခါကျတော့ဟိုကလက်ပြီမှာပြန်ဖြစ်တယ်ဟိုကပန်းကူးလို့မပြီးသေးဘူးတချင်းဆိုလို့တော့မပြီးသေးဘူးအဲ့ဒီခုနတော့ပဲရောက်သွားတာလို့ဆိုတော့ဒီလိုဒီလိုပဲလူပြည်ရောက်သွားတာဆိုလူပြည်ရတဲ့အသက်တူလိုက်တာ တို့တော်တချင်းဆိုလို့မပြီးသေးဘူးပန်းကူးလို့မပြီးသေးဘူးနည်းလူပြရတော့ပြန်လာပြီသူရဲ့တက်တန်တူလာကြည်လားဟုတ်တယ်မလားမြမာတွေလည်းဒီလိုပဲလူတွေတက်တန်တူလွန်အားကြီးတယ်နတ်တွေတက်တန်တူလွန်အားကြီးတယ်လို့သူကမြင်တယ်မြမာတွေကြတော့မြမပြီမာတဲ့အာဘုရားမွေးဖွားလာပြီဘုရားလည်းမွေးလာပြီ တိတ်တထမင်းသားမွေးလာပြီဆိုကြတဲ့ဘုကသူတို့ကဒါဖျားဖြစ်မဲ့ပုံကိုဖြစ်တဲ့အတွက်ကြောင့်အဲ့ဒီကလေးကဖျားဖြစ်လို့ရှိရင်ကပ်ဖို့ပေါ့လေဗုဒ္ဓဘာသာနဲ့ပြောတာကပ်မှုကိုပန်းကုန်းနေတာပန်းလေးတွေကိုတီးနေတာဖျားပြိဋိဘံဖြစ်သွားပြီးတော့ပန်းတီလို့တော့မပြီးသေးဘူးဆိုလိုတဲ့အခါဆိုလိုတာကလူကြည့်တဲ့ နတ်ပြည်ကတက်တန်းရှည်ရယ်ဆိုပေမဲ့ဗြဟ္မပြည်ကကြီးရင်လည်းတက်တန်းအင်မတန်တိုးတယ်နော်အင်မတန်တက်တန်းတိုးတယ် တမထရဲ့အစွမ်းကပဲထီရောက်နိုင်တယ်မြမပုံအထိမြမပုံအထိရောက်နိုင်တယ်နော်ကဲမြမပုံမသွားဘူးလက်ရှိဘဝမှာအခုဘဝမှာပဲတမထကမ္မထံကိုမိပြီးတော့ဗာဖြစ်နိုင်တယ်အမြင့်ဆုံးကဗာဖြစ်နိုင်တယ်အဘိညာဉ်ရနိုင်တယ်ဒီအဘိညာဉ်ကလည်းပဲစီစံကနေသွားလာပဲသွား စံကိုအမျိုးမျိုးဝင်စားပြီးတော့အဘိညာဉ်ဖြစ်အောင်လုပ်ပါတယ်အဘိညာဉ်ဆိုတာတကူလေဟုတ်တယ်မဟုတ်လားဒေဝဒက်ကသမထသမာဓိအရာမှာထိတ်တန်းပဲထိတ်တန်းဖြစ်တဲ့အတွက်အမျိုးမျိုးဖန်ဆင်းနိုင်တာပရမအုပ်ဆုံးသူစဉ်းစားတာပဲလေနော်မြတ်စွာဘုရားကိုပြိုင်ဆိုင်ဖို့ရင်အတွက်ဘဒုကိုရွေးချယ်ရမလဲကံဆိုးစွာပဲသူကရွေးချယ်ခံရတယ် ကောသလမင်းကြီးတို့ဗိမိတာရမင်းကြီးတို့ရှိတယ်လေအဲ့ဒီမင်းကြီးတွေကိုသူတို့ရွေးလို့မရဘယ်လိုသွားရွေးခိုင်းတာအစာတပတ်ကိုသွားရွေးတယ်ကိုငယ်တာကိုလူငယ်ဆိုတော့ထူးဆန်းနေကြိုက်တယ်လေအထူးဆန်းနေကြိုက်တဲ့အခါကျတော့တခါတည်းတကိုးတွေနဲ့ဖန်ဆင်းပြလိုက်တဲ့အခါကျတော့ကြောက်လဲကြောက်တယ်အထင်လဲကြီးသွားတာပေါ့နော်ပထမဦးဆုံးတော့မွေမင်းသားလေးလို့ဖန်ဆင်းပြတယ် ငွေအများကြီးနဲ့အဲအဲ့ဒီတော့ကြောက်သွားတာပေါ့ကြောက်တယ်ကြောက်တယ်အာအဲ့ဒီမှာ तू ကငါဒီဝတ္တပဲတခြားပုဂ္ဂိုလ်မဟုတ်ဘူးအမျိုးမျိုးဖန်ဆင်းနိုင်တယ်တထောင်ဖြစ်အောင်ဖန်ဆင်းနိုင်တယ်ကောင်းဦးကောင်းတထောင်နဲ့ပုံစံတွေဖန်ဆင်းနိုင်တယ်လူတွေနဲ့အများကြီးကိုယ်တွေပွားနိုင်တယ်အဲ့လိုတွေအဲ့ဒီလောက်အဘိညာဉ်အဆင့်မျိုးကိုတော့တမာတိအရာမှာ ထက်ထက်မြင့်မြင့်ကိုလွတ်ထားလိုက်တာတလွဲသုံးလိုက်တာပေါ့နော်အဲ့ဒီလိုမြတ်စွာဘုရားကိုပြိုင်မယ်လို့ရည်ရွယ်ချက်နဲ့သုံးလိုက်ကလေးကိုကသူ့တကိုးတွေလည်းအဘိညာဉ်တွေလည်းပျောက်သွားတော့တာပဲပျောက်မှာပေါ့အဘိညာဉ်ဆိုတာဘယ်ပေါ်မှာတည်ရစံတမာတိပေါ်မှာစံကိုဝင်စားပြီးတော့အဘိညာဉ်ကိုတိဆောက်ရတာဖြစ်တဲ့အတွက် သူ့လောဘဒေါသမောဟတွေဝင်လာပြီးဆိုတမာတိကအားနေသွားတာပဲမထိန်ထားနိုင်တော့မထိန်ထားနိုင်တဲ့အချိန်ကစပြီးတော့အဲ့ဒါတွေကပျောက်သွားတာအဲ့ဒီလောက်အဘိညာဉ်ကဘိုးကြီးတွေရလာတော့မှပဲပျောက်သွားသေးတာပဲဟုတ်လားဝိပဿနာအဆင့်ကိုမရောက်တဲ့အတွက်ဒေဝဒတ်ကလည်းလူဆိုးကြီးမဖြစ်သွားဘူးလားနော်တပထဆိုတာအသုံးပြုတတ်ရင်မဉ္ဇဉ်ဖူဉ္ဇဉ်နိဗ္ဗာန်ထိသွားပါလေ အသုံးမပြုတတ်ဘူးဆိုရင်အဲ့ဒါကအရှင်မြတ်ရဲ့ခုနကဗြဟ္မာကြီးလည်းပဲတမာတိအစွမ်းတမထအရှိန်ပုံတဲ့အခါကျတော့လူပြည်ပြန်ရောက်လူပြည်ကနေပြီးတော့ဝက်ဖြစ်ဝက်ကိုတော့ဒါလည်းမဖြစ်ဘူးပေါ့သူကသူဂရိဘုံကိုအရင်ရောက်ရောက်ပြီးအခါဝက်ဖြစ်နေပြီဆိုတဲ့အခါကျတော့ဘလောက်ပဲအစွမ်းထက်တဲ့တမာတိဖြစ်ပါစေတမာတိလောက်နဲ့ယဉ်နာနေလို့တော့အဆင်မပြေဘူး ဒီဘဝမှာကြိုးစားရင်တော့အဘိညာဉ်အဆင့်မျိုးရနိုင်တယ်ဆိုပေမဲ့အဲ့ဒီအဘိညာဉ်အဆင့်မျိုးရနိုင်တဲ့အရေးအသွေးပြည့်မီတဲ့တမထမျိုးတမာတိမျိုးကိုတည်ဆောက်နိုင်သလားစဉ်းစားရမှာပေါ့နော်အဲ့လောက်ရဖို့ဆိုမလွယ်လားဘူးရခဲ့ရင်တော့မှဝိပဿနာပဲမကူဘူးသုံးပချတတ်ဘူးဆိုရင်အန္တရာယ်များလာတယ် အခုခေတ်တချို့ကအဘိညာဉ်အဆင့်ရတယ်လို့ဒီလိုယူဆတာပေါ့လေအဘိညာဉ်အဆင့်ရတယ်လို့ထင်တယ်တချို့အဘိညာဉ်အဆင့်လို့မရပါဘူးအဲ့လောက်ရဖို့ဆိုလည်းမလွယ်လာပါဘူးအဲ့တော့သူကကျမ်းမာရေးလည်းကောင်းပါမှငေလည်းငေပါမှဒီပေါ်မှာလည်းဆွဆွဲမြဲမြဲလုပ်နိုင်ပါမှအများကြီးပေါ့အချိန်ကြီးတွေအများကြီးလိုအပ်ပါတယ်ဆရာတော်သမားကောင်းလည်းရှိပါမှဆိုအချိန်ကြီးတွေအများကြီးလိုအပ်တယ် အဲ့ဒီအခြေအနေတွေပြည့်စုံမှဒီအဘိညာဉ်ဆိုတာမျိုးဟာရနိုင်တာကိုမရှိဘူးလို့တော့မဆိုလို့ပေါ့နော်မရှိဘူးလို့တော့မဆိုလို့ရှိကောင်းရှိနိုင်တာပေါ့အဲကိုမသိတိုင်းမရှိဘူးလို့ပြောလို့လည်းမဖြစ်ဘူးလေဟုတ်တယ်မလားဒါရှိကောင်းရှိနိုင်တယ်ဘုရားဟောထားတာကရှိပြီးသားဖြစ်တဲ့အတွက်ဒီကနေ့ခေတ်မှာလည်းအဘိညာဉ်ဆိုတာရှိကောင်းရှိနိုင်တာ တချို့ကလည်းအကြမ်းအမြင်လောက်ယူပြီးတော့ဘိညာဉ်ဖြစ်ပြောင်းသွားတာကဘိညာဉ်အဆင့်ကိုထင်းနေကြတာပေါ့အဘိညာဉ်အဆင့်ဆိုတာလွယ်လားပါလွယ်လားပါအဲ့တော့ခုနပြောချင်တာကဒီတမာတိတမထဆိုတာကိုကအသုံးပြုတတ်ပါမှဝိပဿနာဉာဏ်ကိုအထောက်ပံ့ဖြစ်ပြီးတော့ကိလေသာတရားစိုးတွေအားလုံးကိုအပိတိုင်ငြိမ့်သက်နိုင်တဲ့ အနေထားကိုရောက်နိုင်ပါတယ်။တမာတိအားကောင်းလေလေခုနကဝိပဿနာဉာဏ်ဖြစ်တဲ့နေရာမှာလည်းထက်မြက်နေပြီပဲ။နော်။ဒါတမာတိကိုတမထကိုအရင်တီထောင်ပြီးမှအရေးအသွေးအလိုက်ပေါ့။ကိုကဘလောက်အရေးအသွေးကောင်းကောင်းတီထောင်နိုင်တယ်လေ။ဥပဇာရတမာတိအစင်လားအပ္ပနာတမာတိအစင်လား အပ္ပနာတမာတိအဆင့်ဆိုတာကတော့ဇံတမာတိအဆင့်လောက်ရတဲ့အနေထားမျိုးကိုပြောတာဥပဒါယတမာတိဆိုဇာဏကတ်နေတဲ့တမာတိမျိုးကိုပြောတာအခုရှုနေမှတ်နေတဲ့တမာတိအဆင့်မျိုးဘလောက်ကောင်းပြီလေနော်ဒီတမာတိအဆင့်အလိုက်ဝိပဿနာဘက်ကိုကူးသွားမယ်ဆိုလို့ရှိရင် ဝိပဿနာဘက်ကိုကူးတဲ့အချိန်မှာသူ့ရဲ့တမာတိအားအလျောက်ဝိပဿနာဉာဏ်ဖြစ်မှုကလည်းထက်ထက်မြက်မြက်လွယ်လွယ်ကူကူဖြစ်နေတယ်။တမာတိအားကောင်းလေလေဘာဖြစ်နေလဲ။ဝိပဿနာဉာဏ်ဖြစ်ဖို့လွယ်ကူလေလေဒီလိုဖြစ်တာပေါ့နော်။တမာတိအားကောင်းလေလေဝိပဿနာဉာဏ်ဖြစ်ဖို့လွယ်ကူလေလေဆိုရဲကြတော့ဒီတမာတိအားနဲ့ဝိပဿနာ ဖြစ်တာလားတမာတိအားကိုယူပြီးတော့ဝိပဿနာအားထုတ်ရတာလားဒီလိုနားလည်ဖို့လိုလားမလိုဘူးလားနော်အဲ့တော့တမာတိကိုအရင်အားထုတ်ပြီးမှဝိပဿနာဘက်ကိုကူးသွားတယ်ဆိုလို့ရှိရင်တမထယာမိကလို့ခေါ်တယ်တမထတမထကိုအားကောင်းအောင်အရင်လုပ်လုပ်ပြီးမှဝိပဿနာကိုကူး အဲတမထကိုအားကောင်းအောင်မလုပ်တော့ဘူးရှုနည်းမှန်နည်းဖြစ်စေအာယုန်ဒီအပေါ်မှာရှုရင်းရှုရင်းနဲ့ခဏိကသမာဓိလို့ဆိုတဲ့ရှုမှတ်မှုတစ်ခုတိုင်းတစ်ခုတိုင်းဒါကြောင့်မို့ဘုညာရှုမှတ်မှုကိုမလျှော့ပါနဲ့မပြတ်မလတ်ရှုမှတ်ပါဆိုတာရှုမှတ်မှုတစ်ခုတိုင်းမှာခဏိကသမာဓိလေးတွေပါနေတယ်နော်ခဏတစ်ချက်ချင်းတစ်ချက်ချင်းမှာရှုတိုင်းရှုတိုင်းမှာတီအားနဲ့ငြိမ်အားပါလားမပါဘူး တည်သွားတယ်ဘာမဲ့ဖောင်းလေးရှိတယ်တည်တယ်ငြိမ်တယ်ဆိုတော့အင်အားလေးပါနေတယ်အင်အားလေးပါနော်မြင်တယ်လို့ရှုတယ်တည်တယ်ငြိမ်တယ်ဆိုတော့တခဏလောက်တည်တဲ့ငြိမ်တဲ့အားလေးပါအဲ့ဒီအားလေးတွေစုလိုက်တဲ့အခါမှာခဏိကသမာဓိလို့ခေါ်တယ်စုလိုက်လို့ရှိရင်အားကောင်းသွားတာပဲဘေးရမဆိုနော်ဝိပဿနာ သုဒ္ဓဝိပဿနာယာနိကနီးဆိုတာကအခုအားထုတ်တဲ့နည်းကိုပြောတာပဲတမထကိုမတီထောင်တော့ဘူးရှုမှတ်မှုတစ်ခုတိုင်းကအင်အားနဲ့စုပေါင်းစွမ်းအားနဲ့သွားမယ်စုပေါင်းစွမ်းအားနဲ့သွားတာဘာလို့ခေါ်လဲဝိပဿနာသုဒ္ဓဝိပဿနာယာနိကနီးသမထကိုမတီထောင်တော့ဘဲနဲ့ကဏိခဏိကတမာတိစွမ်းအားဖြင့် ဝိပဿနာကိုကူးပြီးတော့အားထုတ်တာဝိပဿနာကိုဓာတ်ရိုက်အားထုတ်တာခဏိကသမာဓိဆိုတာဝိပဿနာသမထမတီထောင်ပဲနဲ့ဝိပဿနာကိုဓာတ်ရိုက်သွားတဲ့ပုံကိုယ်တွေအသုံးပြုတဲ့သမာဓိကိုခဏိကသမာဓိလို့ခေါ်တယ်ခဏိကသမာဓိကဘယ်ပေါ်မှာယူရမလဲတစ်ချက်ချင်းရဲ့တီအားငြိမ်အားရဲ့စုပေါင်းစွမ်းအားကိုခေါ်တယ်နော်တစ်ချက်ချင်းမှာရှိနေတဲ့ ပါအားလေတီအားရဲ့ငိမ်အားရဲ့ကိုစုပေါင်းလိုက်ရင်စုဆောင်းလိုက်လို့ရှိရင်လည်းပဲသူကခုနကဥပဇာယသမာဓိတို့အပ္ပနာသမာဓိတို့ ਨੇ အလားတူတဲ့စွမ်းအားကိုရနိုင်ပါလေနော်ဒါကြောင့်မပြတ်မလတ်ရှုမှတ်မှုဟာခဏိကသမာဓိအားကောင်းဖို့နည်းလမ်းတစ်ခုဖြစ်တယ်ခဏိကသမာဓိအားကောင်းလေလေဝိပဿနာဉာဏ်ဖြစ်တဲ့အခါ လွယ်မှုတွေနေတယ်နော်သမထအိအာယုကပညာဝိပဿနာအာယုကပရမတ်ဒါဝိပဿနာဤအာယုဒီပရမတ်ဆိုတာတခြားပြောတာမဟုတ်ဘူးယုံနဲ့နံဒီနှစ်ခုပဲရှိတာနော်ယုံနဲ့နံဒီပရမတ်ဤအာယုသမထအာယုကတော့ပညာအမျိုးမျိုးပေါ့အမျိုးမျိုးရှိတာဟုတ်ကမ္မထ40တောင်ပေးထားတာပဲအများကြီးရှိနိုင် အဲ့ဒါကပညာအတွက်သမထအတွက်ပေးထားတဲ့ကမ္မထအာယုံက40ရှိတယ်။ဒါဝိပဿနာအာယုံအတွက်ပေးထားတဲ့ကမ္မထကယုံနဲ့နာနှစ်ခုလည်းရှိတယ်ဝိပဿနာအာယုံကဒါဒီဝိပဿနာအာယုံဖြစ်တဲ့ယုံနဲ့နာကိုဓာတ်ရိုက်ရှုခြင်းဖြင့်ပြည့်ပြည့်နားလည်အောင်ဒီဥစ္စာကိုကြိုးစားရမှာပေါ့နော်ဓာတ်ရိုက်ရှုခြင်းအပြင် ခုနကလောဘဒေါသမာမာနနဲ့အိတ်တာပစ္စည်းနေပါစေ၍စိတ်နေစိတ်ထားတရားပွားလက်ကြီးမားမြင့်မြတ်ဖြစ်စေတတ်မှတ်လေဘဝနာဆိုတဲ့အတိုင်းလောဘတွေလည်းအာနေအောင်လှုပ်လာနိုင်တယ်အာနေအောင်လှုပ်ရင်းလှုပ်ရင်းနဲ့တဖြည်းဖြည်းသူကအပြီးတိုင်အကုန်လုံးဖယ်ရှားနိုင်တယ်ဖယ်ရှားဖြစ်နိုင်ဝိပဿနာရဲ့အစွမ်းကလေခုနသမထရဲ့အစွမ်းကဖန်ွက်လေးထဲမှာအနေထိုင်အောင်ပဲလုပ်နိုင် ဝိပဿနာအစွမ်းကြတော့ဖန်ရခွက်ထဲမှာအနေမပါတဲ့အထိလုပ်နိုင်တယ်အနေမပါတော့ဘူးဆိုရင်သူဘယ်လိုပဲလုပ်လို့ပါဖြစ်တယ်ကြည်နေတာပဲလေမြင်ရတာပဲเนาะဒီဖန်ခွက်လေးကိုဒီလိုလေးလုပ်လဲပဲအထဲကိုမြင်ရလားမမြင်ရဘူးလားမြင်ရတယ်ကြည်နေတော့ဘယ်ဘယ်လို အခြေအနေမျိုးပါမလဲအကြည်မပြတ်ဘူးလေသူကเนาะဒီရေတန့်မှုကရေလိုပေါ့ purifying water လို့ခေါ်တယ်ပေါ့လားဒါကိုเนาะ တန့်စင်ပြီးသားရည်လို့ပြောတာတန့်စင်ပြီးသားရည်တန့်စင်ပြီးသားရည်ဖြစ်တဲ့အတွက်ဘယ်အချိန်မျိုးဘယ်နာဘယ်နာထထသူကကြီးနေတာလေဘယ်နာထထကြီးနေတဲ့အတွက်အကုန်မြင်ရတယ်အထေဘယ်တဲ့ထက်တဲ့သူကမြင်ရတယ်ပေါ့နော်အဲ့လိုပဲဝိပဿနာအာထုတ်ပြီးတဲ့ပုဂ္ဂိုလ်တွေကလည်းလောဘကိုဖယ်အပိတိုင်တဖြည်းဖြည်းအားနည်းအောင်လုပ်တယ်အားနည်းရာကနေအပိတိုင်ဖယ်ရှားလိုက်နိုင်တယ်ဆိုတဲ့အတွက် စိတ်မှာလောဘကိုအပိတိုင်တတ်နိုင်တယ်ဒေါသကိုအပိတိုင်ပယ်တတ်နိုင်တယ်ဆိုတာဘာရဲ့အစွမ်းလဲဝိပဿနာရဲ့အစွမ်းနောက်ဘယ်တော့မှမပေါ်တော့ဘယ်တော့မှမပေါ်တော့လေအဲဘယ်တော့မှမပေါ်တော့ဘူးဆိုတာကဘုဒ္ဓအစွမ်းလဲဝိပဿနာအစွမ်းနောက်အကြောင်းတိုက်ဆိုင်ရင်ပြန်ပေါ်လာနိုင်သေးတယ်ဆိုတာကသမထအစွမ်းအပိတိုင်ကမဖြစ်နိုင်တော့ အကြောင်းညီညွတ်ရင်ပြန်ဖြစ်လာဦးမှာပဲဟုတ်တယ်ပါလားမြမဒီမှာအကြာကြီးနှစ်နှစ်တွေအသင်ချေသွားနေပြီးတော့မှအများကြီးမဟာကတ်တွေနဲ့နေပြီးတော့မှ ပြန်ရောက်လာသေးတာပဲအရှိန်ကုန်ရင်ပြန်ရောက်လာသေးတာပဲဒါတော့အားကောင်းတဲ့တမာတိမျိုးရအာရထားတယ်ဆိုရင်ရည်ရွယ်ချက်လိုတာပေါ့နော်ကိုကဘယ်လန်းသွားမလဲဘယ်လိုသွားမလဲဒီကနေ့ခေတ်ပုဂ္ဂိုလ်တွေက အင်တန်လှုပ်ရှုပ်ပြီးတော့အင်တန်ရှုပ်ထွေးတဲ့ဘဝတွေကိုကျင်လည်ရတာဖြစ်တဲ့အတွက်တမတမထလမ်းတစ်ခုလေးကိုတီးကြအချိန်ပေးနိုင်ဖို့မလွယ်ကြဘူးပေါ့နော်။တော်လည်းအချိန်လေးပေးနိုင်မှဆရာကောင်းနဲ့လည်းတွေ့ရုံမှကျမ်းမာရေးလည်းကောင်းအောင်မှအသက်ကလည်းငယ်အောင်မှဦးကြီးဦးမနဲ့ဆိုမရနိုင်တော့ဘူး။နော်ပြီးကိုဒီတမတမာတိကိုဘယ်လိုသွားမလဲဘယ်လိုလမ်းကြောင်းနဲ့သွားမလဲဘယ်လိုရည်ရွယ်ပြီးလုပ်မလဲပေါ့။အဲတော့ နိဗ္ဗာန်ကိုကူးတဲ့ခါကျတော့တဲ့ဘယ်လိုကူးကူးနိဗ္ဗာန်ရောက်ဖို့ရည်ကြီးတာကိုကူးတဲ့ခါကျသမထသမားများကတော့တမာတိအားကောင်းတဲ့ပုဂ္ဂိုလ်တွေကတော့ဘုဘကံကူးရင်ဗာနဲ့ကူးတယ်လို့ပြောတာလေနဲ့ကူးတယ်လွယ်တာပေါ့နော်ဒါပေမဲ့ဘုန်းကြီးတို့ကအဲ့ဒီလေရှိဖို့လုပ်အောင်ပါလေတက်သားတွေချာရှာရမယ်အလောက်ရမယ်ရိုက်ရမယ် လေတစ်ခုဖြစ်ပေါ်လာအချိန်ကြီးအများကြီးပေးရမယ်ပြီးရင်လှော်တက်အောင်မှဟုတ်တယ်မလားရောတက်တွေဘာတွေလုပ်ခဲ့ကိုကလည်းရည်စည်းရည်လာရဲ့အနေထားတွေကြကြနနာသိအောင်မှဥပကံရောက်ဖို့ဆိုတာလည်းပဲအဲလှေနဲ့လွယ်ကူစွာလော်သွားနိုင်တယ်ဆိုပေမဲ့အဲ့ဒီအခြေအနေတစ်ခုဖြစ်အောင်အကြာကြီးလောက်အောင်အဲဝိပဿနာသမားတော့တက်သားလည်းမရှာတော့ဘူး တန်လည်းမရှာတော့ဘူးဆေးသုံးဖို့လည်းမလုပ်တော့ဘူးလော်တက်လည်းမလုပ်တော့ဘူးရေစည်းရေလာရဲ့အခြေအနေတွေမကြည့်တော့ဘူးเนาะဘယ်လိုလောရမယ်ဆိုတာလည်းမသိယူတော့ဘူးစိတ်မရှိဘူးကွာတန်းဟိုဘက်ကူးတော့မယ်ဆိုကူးချသွားတာပေါ့ကူးသွားတဲ့ခါတိုင်းတစ်ခါတလေကြတော့လည်းပဲလီရှာတဲ့လူကတော့ရှာနေရတာကအကြာကြီးကူးလိုက်တော့ခဏလေးအဝိပဿနာသမားကတော့လက်ပြကူးသွားတာပဲဒါပေမဲ့သူလည်းရောက်သွားတာပဲเนาะ အချိန်မရှိတဲ့လူကတော့ဘာလုပ်ဖို့လို့လက်ပြကူရမှာပေါ့နော်လက်ပြကူရောက်တာပဲမဟုတ်ဘူးလားနော်တမာရိကြမှာရောက်တယ်လို့ဆိုတော့လေဒါခဏိကတမာတိမပါလို့ရှိရင်ဝိပဿနာမဖြစ်ဘူးတဲ့အခုရှုမှတ်နေတဲ့တစ်ခုချင်းတစ်ခုချင်းတစ်ချက်ချင်းတစ်ချက်ချင်းကပါကူစားပြုတယ်ခဏိကတမာတိကိုကိုစားပြုတယ်ဒီလိုသိရနော် ကိုယ့်ရဲ့ရှုမှတ်မှုဟာဘာကိုကိုစားပြုတော့တဏှိကတမာတိကိုကိုစားပြုတယ်ခဏိကတမာတိမပါဘဲနဲ့ဝိပဿနာကမဖြစ်ဘူးအဲ့ဒါကိုနားလည်ဖို့လိုလားမလိုဘူးလားလိုပါတယ်နာဟိခဏိကတမာတေဝိညာဝိပဿနာနာမသံဃောတိတဲ့ခိခဏိကတမာတေဝိညာ ခဏိကသမာဓိကိုဖယ်ထားပြီးတော့ဝိပဿနာတန်တော်တော်ဒီဝိပဿနာနာမတန်တော်တော်ဝိပဿနာမဖြစ်ပါဘူးခဏိကသမာဓိပါမဝိပဿနာဖြစ်တယ်သဘောပေါက်လားနာဟိခဏိကသမာဓိဝိနာဝိပဿနာနာမတန်တော်တော်ဒီခဏိကသမာဓိဝိနာခဏိကသမာဓိကိုကျင့်ထား၍ဖယ်ထား၍ဝိပဿနာနာမတန်တော်တော်ဒီဝိပဿနာဆိုတာဖြစ်ဘူး တော့ခဏိကသမာဓိကအာကိုထိုက်တယ်ဝိပဿနာသမာဓိတွေကနော်ခဏိကသမာဓိအာကိုထိုက်တယ်ဆိုတာကရှုမှတ်မှုကိုမပြတ်မလတ်ရှုမှတ်ခဏိကသမာဓိကဖြစ်တာနော်တီအားနဲ့ငြိမ်အားတစ်ခုတည်းနဲ့ခဏိကသမာဓိလို့မဆိုလိုဘူးအဲ့ဒါကိုစုနိုင်မှခဏိကသမာဓိဖြစ်မှာဟုတ်တယ်မလားတမတ်ချင်းတမတ်ချင်းမှာဘာအားလေးရှိနေတော့ တီအားနဲ့ညီအားတရားနဲ့တရားမတူဘူးတော့ကြက်ကြက်နက်နက်မိမိရဲ့ရှုွက်ကိုတေချာရှုနိုင်တဲ့ပုဂ္ဂိုလ်ကရှုွက်တစ်ခုတိုင်းတစ်ခုတိုင်းမှာတီအားနဲ့ညီအားကိုအားကောင်းအောင်စုနိုင်တယ်အပေါ်ယံလေးရှုနေတဲ့ပုဂ္ဂိုလ်ကအဲ့ဒီတီအားနဲ့ညီအားနည်းနည်းလေးပဲရမှာတီအားနဲ့ညီအားက percent အနေနဲ့100%ရှိနေတယ်ဆိုရင် ကိုရှုတဲ့ရှုမှုပေါ်မှာမူတည်ပြီးတော့မှတမှတ်ချင်းမှာကိုယ့်ရဲ့တည်အားနဲ့ဉာဏ်အားကိုကိုရခိုင်တော့ဘယ်လောက်ရလဲ30လောက်ပဲရတယ်ဆိုပေါ်ရန်လေးဝင်နေထွက်တယ်ဝင်နေထွက်တယ်စိတ်တွေလည်းဘူရဘူရပါဇက်အဆူလေးများနေဆိုတော့ဆေးရခိုင်တော့လောက်ပဲရမှာပေါ့နော်ဆိုလဲဆိုတယ်တိလဲတိတယ်ကြည်လဲကြည်တယ်ဒီသုံးချက်ပါပါဇက်ဆိုနေမပြီးဘူးဝင်နေဆိုဆိုလဲဆိုတယ် ကြည်လဲကြည်တယ်တိလဲတိတယ်တင်းတင်းချာချာကြည်တယ်တင်းတင်းချာချာတိတယ်ဆိုဒီဟာရခိုင်တို့အဖြစ်ပေါ့နော်နည်းနည်းပါးပါးလောက်တိတယ်နည်းနည်းပါးပါးပဲကြည်နိုင်တယ်ဆိုတော့90ရာခိုင်တို့ကပေါ့နော်ဆိုလဲဆိုတယ်ကြည်လဲကြည်တယ်တိလဲတိတယ်ဒီသုံးချက်လုံးပါရမယ်ဆိုယုံမြလေးနဲ့ဆိုရင်တော့10ရာခိုင်တို့လောက်ရမှာကြည်လဲကြည်တယ်ကြည်တာလောက်ကလေးနဲ့ပဲဆိုရင်လည်း 20ရာခိုင်နှုန်းလောက်ပေးရမှာနော်ဆိုတာရေကြည်ရာရေတိရာရေဘယ်နှမျိုးလို့လဲဆိုလဲဆိုရမယ်ကြည်လဲကြည်ရမယ်တိလဲတိရမယ်ဆိုရင်တိအားနဲ့ငြိမ်အားကတရားရာခိုင်နှုန်းရမယ်လေဟုတ်တယ်မလားအဲ့လိုတရားရာခိုင်နှုန်းအင်အားလေးတွေစူးလိုက်တဲ့အခါကျစွမ်းအားတစ်ခုဖြစ်လာတာကိုခဏိကသမာဓိလို့ခေါ်တယ်သဘောပေါက်လားအဲ့တော့ ကျန်တဲ့သမာသမထကိုအာမထုတ်ပဲနဲ့ခဏိကသမာဓိနဲ့ဝိပဿနာဉာဏ်ဖြစ်အောင်လုပ်လို့ရပါလေ။ဒါကြောင့်ကိုယ့်ရဲ့ရှုမှတ်မှုတစ်ခုတိုင်းတစ်ခုတိုင်းဟာတစ်ချက်တိုင်းတစ်ချက်တိုင်းဟာဝိပဿနာဉာဏ်အင်အားကောင်းဖို့ရန်အကြောင်းထောက်ပံ့ဖြစ်တယ်ဆိုရင်မလျှော့ဖို့လိုတာပေါ့။မလျှော့ဖို့လိုတာပေါ့။ဝိပဿနာဖြစ်ခြင်းနဲ့မလား။ကိုယ်အားထုတ်တာဝိပဿနာအားထုတ်တယ်ဆိုရင်ဝိပဿနာဖြစ်ဖို့လိုတယ်နော်။ ဘကုဝိပဿနာလည်းမဖြစ်ဘူးဓမ္မထလည်းမဖြစ်ဘူးဘာဖြစ်လို့ဖြစ်မှလည်းမသိဘူးဆိုတော့အစင်မပြေဘူးပေါ့ဟုတ်တယ်မလားသမထလောက်လေးလားသမထလည်းမရသေးဘူးဝိပဿနာလားဝိပဿနာကဆိုရင်ဝေလာဝေအဲ့လိုဖြစ်တာမျိုးလဲမဖြစ်တဲ့ဘူးကိုယ့်ရဲ့တာကာလဆိုတာလုံလောက်တဲ့အချိန်တစ်ခုနားလေသဘောပေါက်ဖို့လုံလောက်တဲ့အချိန်တစ်ခုဖြစ်ပါလေကောင်းကောင်းနားလေသဘောပေါက်လာရင်တေချာအထုတ်နိုင်ပါ ဒါနောက်တော့ဆက်ပြောတာပေါ့ကဲများကြလို့ဆိုတော့ယသေမျက်နှာမြတ်တာပူဇော်ယသေမျက်နှာနေအာလုံးသောတ